ခန်းကြီး9အငယ်1မှ9ဒါဝိဒ်သည်ဗိယံမင်းအမျိုးသားကုရှ၏စကားကြောင့်ဒါဝရဖျားရှေ့တော်၌အတန်ညှိ၍ဆိုသောဆာလံအကျွန်ုပ်၏ဖျားသခင်ဒါဝရဖျားကိုတော်ကိုအကျွန်ုပ်ခိုလုံပါ၏အကျွန်ုပ်ကိုညှင်းဆဲသောသူအပေါင်းတို့၏လက်မှအကျွန်ုပ်ကိုနှုတ်ယူ၍ကယ်တင်တော်မူပါသို့မဟုတ်နှုတ်ယူသောသူမရှိစဉ်ရန်သူသည်ခြင်သည့်ကဲ့သို့အကျွန်ုပ်၏စိတ်ဝိညာဉ်ကိုလူယူကြိုက်ဖြတ်ပါလိမ့်မည် အကျွန်ုပ်၏ဘုရားသခင်ထာဝရဘုရားအကျွန်ုပ်သည်ထိုသို့ပြုတော်၎င်းအကျွန်ုပ်လက်မှအာရမအမှုရှိတော်၎င်းအကျွန်ုပ်နှင့်တင့်တယ်သောသူကိုအကျွန်ုပ်ပြမှား၍အကြောင်းမရှိဘဲလျက်ရန်ပြုသောသူကိုအကျွန်ုပ်နှင်းဆဲတော်၎င်းထိုသို့သောအပြစ်ဆုံးတစ်ခုရှိလျင်ရန်သူသည်အကျွန်ုပ်၏စိတ်ဝိညာဉ်ကိုလက်၍မိပါစေအကျွန်ုပ်အသက်ကိုမြေပေါ်မှနင်း၍အကျွန်ုပ်အထရေကိုမြေမှုန့်၌နှိမ့်ချပါစေ။ အငယ်6မှ9အိုထာဝရဘုရားအမျက်တော်ထွက်၍ထတော်မူပါအကျွန်ုပ်၏ရန်သူတို့ ပြင်းထန်ခြင်းကို စီးတား၍အာထုတ်တော်မူပါအကျွန်ုပ်အဖို့နှိုးတော်မူပါတရားစီရင်ဆုံးဖြတ်တော်မူပါ လူမျိုးတို့သည်စည်းဝေး၍ကိုရော့ကိုဝန်းရံကြလျက်သူတို့အဖို့မြင့်ရန်အရတ်တို့ပြန်ကြွတော်မူပါထာဝရဘုရားသည်လူမျိုးတို့ကိုတရားစီရင်တော်မူ၏အိုထာဝရဘုရားအကျွန်ုပ်ဖြောင့်မတ်ခြင်းကို၎င်း စုံလင်ခြင်းကို၎င်းထောက်၍အကျွန်ုပ်အမှုကိုစီရင်ဆုံးဖြတ်တော်မူပါမတရားသော သူတို့၏အာရမအမှုကိုဆုံးရှုံးစေ၍တရားသောသူတို့ကိုမြဲမြံစေတော်မူပါတရားသဖြင့်ပြုတော်မူသောဖျား ကိုရိုဒီနှလုံးနှင့်ကြောက်ကပ်ကိုစစ်တော်မူတတ်ပါ၏အငယ်တစ်ဆယ်မှ၁၉တဘောဖြောင်းသောသူတို့ကိုကယ်တင်တတ်သောဘုရားသခင်သည်ငါ၏အကွယ်ကာ ဖြစ်တော်မူ၏ ဘုရားသခင်သည်တရားသဖြင့်စီရင်သောဘုရားဖြစ်၍မတရားသောသူကိုအစဉ်အမျက်ထွက်တော်မူ၏ထိုသူသည်မပြောင်းလဲလျင်ဓာတော်ကိုတွေးတော်မူ၏လေးတော်ကို တင်၍ရွယ်တော်မူ၏တေစီသောလက်နက်ကိုလည်းသူ့အဖို့ပြင်ဆင်၍မြားတော်တို့ကို လောင်စေတော်မူ၏ထိုသူသည်ဒုစရိုက်ပွားသောဝေနာကိုခံရ၏မကောင်းသောအကြံစီကိုပြည့်တည်ယူ၍စိတ်ပြည့်ခြင်းကို ဖွားမြင်တတ်၏ တွင်းကိုလည်းနက်စွာတူးသဖြင့်မိမိတူးသောတွင်းထဲသို့မိမိကျတတ်၏မိမိမကောင်းသောအကြံစီသည် မိမိခေါင်းပေါ်မှ ပြန်ရောက်၍မိမိကြမ်းတမ်းသောအမှုသည် မိမိခေါင်းထိပ်ပေါ်မှတက်ရောက်တတ်၏ငါမူကားသာရဖျား၏တရားသောအမှုတော်ကို ချီးမွမ်း၍အမြင့်ဆုံးသောသာရဖျား၏နာမတော်ကို ထောမနာတည်ခြင်းဆိုပါမည်